ယောဂီများရဲ့တရားဝရိယတတိတမာတိပညာဆိုတဲ့ဣန္ဒြေတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်တွေထည့်ပြီးတရားတိုးတက်ဖို့အတွက်ဘုန်းကြီးတို့ယောဂီများကိုဣန္ဒြေထည့်မြကြတရား၉ပါးဟောကြားလာကြတာဒီနာပါပြီးသွားပြီဒီတရားတွေကိုပြန်ပြီးတော့နှလုံးသွင်းကြည့် ဥပ္ပာနိသာနာနံသင်္ခါရဏခယမေဝပတ္တိယုတ်တရားနံတရားတွေရဲ့ကုံဆုံးထုတ်ပြောက်သွားတဲ့သဘောကိုသိအောင်စုပွားအားထုတ်နေခြင်းဟာအိန္ဒြေမြင်ရဲ့ထွတ်မြတ်ပြီးတော့တရားတွေတိုးတက်ရှိနိုင်ခြင်းဒါတတ်နောက်တတ္တသတ္တကိစ္စပုရိယာယတံပါတိတိ ယုံနာဓမ္မသင်္ခါရတရားတွေရဲ့ကုံဆုံးဆုတ်ပြောက်သွားတဲ့သဘောကိုသိအောင်သိရမှာဝိသစ္စကိရိယာယစိမမှုအမှတ်တတိတရားတွေကိုမလွတ်အောင်ရိုးရိုးသေးသေးစိမခြင်းဟာလည်းပဲအင်းဒီတရားတွေညီညွတ်ဆင်းရဲပြီးတော့ဝိပဿနာဉာဏ်တွေတိုးတက်နိုင်တယ်ဓမ္မတမျိုး အဲဒီလိုရိုးရိုးသေးသေးရှိမှရင်လည်းလားဆိုတော့မတ္တသုံးကတထသတာတုသကိရိယာကတတာတုတိတရားအားထုတ်တဲ့အခါကာလမှာယန္နာယန္နာအာမထုတ်ခြင်းနဲ့မယမနာမယမနာဒလဇတ်ပေါ်ရှေ့မှနောက်မှစက်နေအောင်ရှေ့မှပွားများအားထုတ်ခြင်းဖြင့်ဝိပဿနာဉာဏ်တွေထည့်ပြီးတော့တရားတွေတိုးတက်နိုင်တယ်နံပါတ်3 ဓိကဒီနှစ်ချက်ကိုသိစားပြီးကိစ္စကြီးထားတက်ကိစ္စကိရိယာကတာကိစ္စကိရိယာကအမှတ်တရားတွေမလွတ်အောင်ရိုးရိုးတူတူရှိမှခြင်းဟာတရားတူတဲ့ခြင်းတာကိစ္စကိရိယာကမယမနာပဲနဲ့တစ်သက်သေးနေအောင်ရှေ့မှနောက်မှစက်နေအောင်အားထုတ်ခြင်းဟာလည်းတရားတူတဲ့ကြောင်းပဲဒါလေးတွေကိုသဘောပေါက်ထားနောက်တတ္တသတပ္ပါယကိရိယာယတံပါတိတိမိဝေယနဲ့တပ္ပါယ9ပါးကို နှိဝဲသင့်တာတွေနှိဝဲပြီးတော့အာထုတ်သွားခြင်းဟာလည်းပဲအိန္ဒြေထက်မြက်စေပြီးတော့အိန္ဒြေထက်မြက်ပြီးတရားတွေတိုးတက်စေနိုင်တယ်အာထုတ်တဲ့အခါကာလမှာရိုးရိုးသေးသေးလေးရှုမှတ်ရမယ်ရှင်းမှနောက်မှစက်နေအောင်လည်းကြိုးစားရမယ်အဲလိုကြိုးစားတဲ့အခါကာလမှာနှိဝဲသင့်တာကိုနှိဝဲပြီးတော့ကြိုးစားပါမိဝဲတဲ့မိဝဲတိုက်တာကိုမိဝဲပြီးတော့ ရှောင်ကျင်တဲ့ရှောင်ကျင်တိုက်တာကိုရှောင်ကျင်ပြီးတော့အားထုတ်သွားမှပရဝရိယတတိသမารိပညာဆိုတဲ့ဣန္ဒြေတရားကိုညီညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ဖြစ်ပြီးတရားတွေသိပြမှာဖြစ်တယ်။ဒါနံပါတ်၄နံပါတ်၅ကသမာရိတ္တသနိမိတ်တေခာဟိနာဒီယုတ်တရားနံတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုတဲ့နေရာမှာ မာရိတ္တသဝိပဿနာတမာရိဥလူမိမိတို့ကာဟိနမနစ်ဖြစ်ကြောင်းကိုကောင်းကောင်းမှတ်သားခြင်းဖြင့်တမ္ပါတိတိဝိပဿနာဉာဏ်ဤဖြင့်မြင့်ပြီးတော့တရားကိုသိတဲ့ရှိနိုင်တယ်။ဒါကိုမနေ့ကဘုန်းကြီးဟောခဲ့ပြီ။မိမိတို့တရားအားထုတ်တဲ့အခါကာလမှာမိမိတမာရိရစေနိုင်ကြောင်းဖြစ်တဲ့အာယုဟောင်းနမိတ်ဟောင်းလေးကိုအာယုံပြုပြီးတော့ရှုပွားအားထုတ်သွားခြင်းအပြင် ဣန္ဒြေတွေညီညွတ်ပြီးတော့တရားတွေတိုးတက်နိုင်နေတယ်ဒါနပါဏယနေ့နာကြားရမယ့်တရားကဘာလဲဆိုတော့တတ္တစာပုဇင်္ဂာနိသနုဘဝတနာတာယာတတတုယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌ပုဇင်္ဂာနိသနုဘဝတနာတာယာ ဘုဇင်တရားတို့ကိုလျောစွာဖြစ်စေခြင်းဖြင့်လည်းပဲတမ္ပါတိတိဝိပဿနာဉာဏ်ဤထက်မြတ်စွာပြည့်စုံပြည့်စုံစေနိုင်ပါသည်ကုန်၏ဘုဇင်တရားတို့ကိုလျောသလိုပွားများအားထုတ်ခြင်းဖြင့်တဲ့တရားဝရိယတတိတမာတိပညာဆိုတဲ့ဣန္ဒြေ၅ပါးတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်ဤထက်တရားတွေသိတတ်နိုင်တယ်အခုယောဂီတို့ တရားတွေကိုကြိုးစားနေကြတယ်ဒီဣန္ဒြေထိနဲ့ကြောင့်တရားတော်လာတဲ့အတိုင်းပဲရှင်းမှနောက်အမှတ်တွေစက်နေအောင်မပြတ်ဒလဇတ်ကြိုးစားနေတဲ့နေရာမှာတခါတရံဘာဝနာစိတ်တွေတက်ကြွလာတဲ့အခါရှိတယ်လို့ဘာဝနာစိတ်တွေတခါတရံနှိမ့်ကျသွားတဲ့အခါရှိတယ်ဘာဝနာစိတ်တွေကတခါတရံမှာတိတ်ကိုတက်ကြွနေတယ်ရှင်းမအိပ်မနေမစားမတော့ကြိုးစားခြင်းနဲ့စိတ်တွေဖြစ်နေ တရားတရားတွေထက်လာတာလားတုံးသွားတာလားတရားတရားတွေထက်ပြီးတော့မအိပ်မနေပဲမစားမတော့ဘဲကိုကြိုးစားခြင်းနဲ့ဆန္ဒတွေဖြစ်လာတာအဲ့လိုဘာဝနာသုတိကတလောက်တက်ကြွတခါတရံကြတော့လည်းပဲဘုန်းကြီးမင်းကပြောခဲ့တဲ့အတိုင်းပဲရာဇီဥရုကြောင့်ပဲဖြစ်စီကျမ်းမာရေးကြောင့်ပဲဖြစ်စီနောက်ပြီးတော့မိမိရဲ့ကြောင်းကြဆိုင်အားထုတ်မှုကြောင့်ပဲဖြစ်စီ အကြောင်းတစ်မျိုးမျိုးကြောင့်မိမိမှာခတ္တယံမှာအာယုမှတ်စိတ်မမိပဲနဲ့ရှုမှတ်လို့မကောင်းတဲ့အခါတွေရောရှိတယ်။အဲလိုရှုမှတ်လို့မကောင်းတဲ့အခါကာလကြတော့ဘာဝနာစိတ်တွေကရောနှိမ့်လာတယ်။တရားဝင်ကနေထွက်ချင်လာတယ်။တရားအားထုတ်နေရတာကနေတရားကိုဖြုတ်လိုက်ချင်လာတယ်။ရှုမှတ်မှုတွေမလွတ်မမှတ်ချင်တော့အဲလိုအေးသက်တာကိုပဲနားတက်လိုက်ချင်တဲ့ဆန္ဒတွေဖြစ်လာတယ်

ဘာဘောဇဉ်တွေအားထုတ်ရမှာလဲဆိုရင်ဝရိယတန်ဘောဇဉ်ပိဋိတန်ဘောဇဉ်ဓမ္မဝိဇ္ဇာတန်ဘောဇဉ်ဒီဘောဇဉ်တရားတွေပွားရတယ်။ဒါဘာဝနာစိတ်တွေမိမိတို့ယွန့်နှိပ်နေတဲ့အခါမျိုးစိတ်ဓာတ်တွေဆုံးနှိပ်နေတဲ့အခါမျိုးဒီဝရိယတန်ဘောဇဉ်ပိဋိတန်ဘောဇဉ်ဓမ္မဝိဇ္ဇာတန်ဘောဇဉ်ဒီဘောဇဉ်ပေါ်တကယ်လို့ဘာဝနာစိတ်တွေက

အဲ့လိုစိတ်ဓာတ်တွေတက်ကြွလာတဲ့အခါဘာဖြစ်သွားတယ်လဲဆိုတော့ဟိုဘက်မှာတစ်ဖက်မှာပါတာဖြစ်တဲ့ဥဒိစ္စပြန့်နေသွားတယ်ပြန့်နေသွားပြီဆိုရင်ရှုမှတ်လို့ကိုအာယုံနဲ့မနှိမ့်ရတော့ဘူးအဲ့မှာအဲ့လိုဖြစ်တဲ့အခါမျိုးကြတော့ဥပိ္ပခာတန်ဘောရှင်အနည်းငယ်ထားပြီးဆိုတော့ဥပိ္ပခာတန်ဘောရှင်ဘဝနောက်တမာတိတန်ဘောရှင် ရှိမှတ်တဲ့အာယုံလေးပေါ်မှာစိတ်လေးပြင်းပြင်းနေအောင်တစ်ခါလေးကြည့်ကြပြီးတော့ပွားပတ္တိတံဘောဇဉ်ကိုစိတ်နှစ်ပါးငြိမ်းအေးပြီးတော့နေတဲ့တံဘောဇဉ်ဒီကိုစဉ်တရားတွေပွားတယ်ဒီထဲမှာတတိတံဘောဇဉ်လည်းထည့်ပွားတကယ်လို့ဘာဝနာစိတ်တွေညှော့နှိပ်နေတဲ့အခါဘာဝနာစိတ်တွေညှော့နှိပ်နေတဲ့အခါမျိုးစိတ်ဓာတ်တွေဆုံးနေနေတဲ့အခါမျိုးမှာကြတော့ တရားအားထုတ်လို့မကောင်းတော့ဘူးဆိုရင်ဘုန်းကြီးကျောတော်ကပြောတဲ့အတိုင်းတရားဝင်ကနေပြီးတော့ဖြုတ်ရှင်တာတရားကနေတရားဝင်ကနေဖြတ်သွားခြင်းတာပြန်မြင်တာအဲလိုသုံးယုံနေတဲ့ယုံနေရတဲ့အခါမျိုးတွေဖြစ်နေပြီဆိုရင်တော့ဘုန်းကြီးကျောတော်ကပြောခဲ့တဲ့ဝရိယတန်ဖိုးခြင်းအညီအမျှထားအကြောင်းကြားဆိုင်ပြီးတော့အားထုတ်တဲ့ဝိရိယတန်ဖိုးခြင်းတွေပေါ်ရတယ် ဘာဝနာစိတ်တွေရောနေနေတဲ့ပုဂ္ဂိုလ်ဟာကြောင်းကြဆိုင်အာမထုတ်လို့မဖြစ်ဘူးပို့ပြီးတော့နည်းနည်းကြောင်းကြဆိုင်ကြရတယ်ကြောင်းကြဆိုင်အားထုတ်တယ်ဒုတိတံဘောဇဉ်အဲအဲ့ဒီဒုတိတံဘောဇဉ်တရားတွေဘာကြောင့်မို့ဆိုတော့ဒုတိတံဘောဇဉ်တရားတွေပွားရဓမ္မဝိဇယတံဘောဇဉ်တကယ်ကိုစူးစမ်းရှင်းရှင်းနဲ့အနေအားဖြင့်ပွားရတယ်စူးစမ်းရှင်းရှင်းတဲ့သဘောဆိုတာကတော့ဘုန်းကြီးတို့ဒီမှာ မိမိရောနိုင်နေတဲ့အခါမျိုးမှာယခုလိုမြတ်စွာဘုရားရှင်ရဲ့သာသနာတော်နဲ့တွေ့နေတဲ့အခါလူဘဝကိုရနေတဲ့အခါသာသနာတော်ကြီးထွန်းလာတဲ့နေရာမှာလူလာဖြစ်နေရတဲ့အချိန်ဆရာကောင်းတမန်ကောင်းနဲ့နှိဝဲနေရတဲ့အချိန်မျိုးလေးမှာကဒီတရားတွေကိုမကြိုးစားဘဲနဲ့ပြင်းပြင်းငင်းငွေနေနေဆိုရင်ငါသာသနာတော်နဲ့တွေ့ရသေးမှမဟုတ်ဘူးလူဖြစ်ရသေးမှမဟုတ်ဘူးဒါငါကြိုးစားမှပဲလို့အဲ့လိုမိမိ ပြန်ပြီးတော့ဆင်ခြင်ပေးရတယ်။အဲဒီဘာဝနာစိတ်တွေရုံးနေနေတဲ့ခံမျိုးမှာဒီလိုနှလုံးသွင်းဆင်ခြင်ပြီးတော့သိလိုက်တဲ့ခံမျိုးမှာပြန်ပြီးတော့စိတ်ဓာတ်လေးပြန်တက်ကြွလာတယ်။အဲဒီမှာကြောင်းကြဆိုင်မှုဆိုတဲ့ဝိရိယကြောင်းကြဆိုင်ရှိဝမ်းမြဝမ်းသာမှုဆိုတဲ့ပိဋိတံဘောရှင်လေးနဲ့ရှိဓမ္မဝိဇ္ဇစူးစမ်းဆင်ခြင်မှုဆိုတဲ့ဓမ္မဝိဇ္ဇတံဘောရှင်အဲဒီဘောရှင်ဒီမှာတတိတံဘောရှင်လေးဒီထဲမှာထည့်ဒီဘိုးစဉ်တရားတွေပွားပါတဲ့ဒါကြောင့် ဘာဝနာစိတ်ယော့နှိမ့်သောခါဝရိဝိရိယပီတိဓမ္မဝိပွားဤဘုဇင်တာလို့ဒီလိုဆောင်းပုံလေးရေးထားတယ်။တက်ကြွပြန့်လွင့်စိတ်မြင့်သောခါပိခာတမာတိပိခာဆိုတာဥပိ္ပခာကိုဆိုလို့ပိခာတမာတိပတ္တိပွားဤဘုဇင်တာလို့ဒီလိုဆောင်းပုံလေးရေးထားတယ်။ဒေတာလေးသိရှိမယ်။ဘာဝနာစိတ်ယော့နှိမ့်သောခါ

ဝံဤဘုဇင်တံတက်ကြွပြန့်လွင့်စိတ်ငြိမ်ဒုက္ခဟောစိတ်တည်းတက်ကြွနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာဘာဖြစ်သွားတာလဲပြန့်လွင့်တတ်တယ်အဲ့ဒီမှာဘယ်လိုမှတမာရီမဖြစ်တတ်ဘူးဒါကြောင့်တက်ကြွပြန့်လွင့် စိတ်ငြင်းဒုက္ခသိက္ခာသမာဓိပတ္တတိပွားဤပုဇင်တာသိကြွပြန့်လွင့်စိတ်ငြင်းဒုက္ခသိက္ခာသမာဓိပတ္တတိပွားဤပုဇင်တာသိကြလား စွတ်ကြွားပြန့်လွင့်စိတ်ညစ်သောခါသိက္ခာတမာတိပတ္တတိပွားဤပုဇင်တာတက်ကြွပြန့်လွင့်စိတ်ညစ်သောခါသိက္ခာတမာတိပတ္တတိပွားဤပုဇင်တာဒီပုဇင်တရားတွေကဘယ်နှပါးရှိတယ်လဲဆိုရင်9ပါးပုဇင်တရားဘယ်နှပါးလဲ ခုနှစ်ပါးရှိတယ်တတိတံဘောဇင်ဓမ္မဝိဇယတံဘောဇင်ဝရိယတံဘောဇင်တိတိတံဘောဇင်ပတ္တိတံဘောဇင်တမာတိတံဘောဇင်ဥပေက္ခတံဘောဇင်လို့ဘောဇင်ခုနှစ်ပါးဒီဘောဇင်တရားတွေဆိုတာကတစ္ဆန်၄ပါးတရားသိမှု၏အကြောင်းအင်္ဂါဖြစ်တဲ့တရားတွေကိုဘောဇင်တရားလို့ခေါ်တယ်သတုတ္တစ္ဆဓမ္မေ သုတုဘုဇတိတိတံဘောတိတံဘောတိယာအင်္ဂောတံဘုဇင်္ဂောတဲ့သတုတ္တဇဓမ္မေတစ္ဆလေးပါးတရားတို့ကိုတုတ်ထုကောင်းစွာဘုံစတိတိတ္တဤဣတိထို့ကြောင့်တံဘောတိတံဘောတိဤတဲ့တံဘောဓိယမဉ္ဇဉ်ဤအင်္ဂောအစိတ်အင်္ဂါသည်တံတံဘုဇင်္ဂောတံဘုဇင်မြည်ဒါကြောင့် သစ္စာ၄ပါးသိမှု၏အကြောင်းအင်္ဂါဖြစ်တဲ့တရားတွေဟာဘုဇင်တရားလို့ခေါ်တယ်။ဒီပရိသတ်ဘောဇင်ဓမ္မဝိဇယဓမ္မဝိဇယတို့ပိတိတို့ပတ္တိတို့ဒါစသည်ဖြင့်ဒီဘုဇင်တရားတွေဟာဘုန်းကြီးတို့သစ္စာ၄ပါးတရားရဲ့သိမှုရဲ့အကြောင်းအင်္ဂါအစိတ်ပိုင်းတွေဖြစ်တယ်။ဒီဘုဇင်တရားတွေပွားမှဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်ဤဖြစ်တယ်။ဒီဉာဏ်ဤရင့်ကျက်ပြည့်စုံမှ မဉ္ဇဏ်ပူဉ္ဇဏ်နေရပြီဆိုရင်အရိယာမဉ္ဇဏ်နဲ့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အမှန်တရား၄ပါးကိုသိမြင်နိုင်တယ်။ဒါကြောင့်တတိတံဘောဇဉ်နဲ့တတိတံဘောဇဉ်ဆိုတာကရှုမှတ်တဲ့အာယုံမှာအမှတ်ရမှုသဘောကိုတတိတံဘောဇဉ်လို့ခေါ်တယ်။ရှုမှတ်တဲ့အာယုံလေးပေါ်မှာအမှတ်ရနေတဲ့သဘောလေးကိုတတိတံဘောဇဉ်ဓမ္မဝိဇ္ဇယတံဘောဇဉ်ဆိုတာကတော့စူးစမ်းဆင်ခြင်တဲ့သဘော။ဘာသဘောပါလိမ့်မလဲ။ စူးစမ်းဆင်ခြင်တဲ့သဘောကိုဓမ္မဝိဇ္ဇာတန်ဖိုးစဉ်ခေါ်တယ်။ဝရိယတန်ဖိုးစဉ်ဆိုတာကလုံးလကြိုးကိုအားထုတ်တဲ့သဘော။စူးစမ်းပြီးတော့အားထုတ်နေပြီဆိုရင်ဒါဝရိယတန်ဖိုးစဉ်ဖြစ်တာ။နောက်ပိဋိတန်ဖိုးစဉ်ပိဋိတန်ဖိုးစဉ်ဆိုတာကနှစ်သိမ့်ဝမ်းမြောက်တဲ့သဘောကိုပိဋိတန်ဖိုးစဉ်ခေါ်တယ်။ပတ္တိတန်ဖိုးစဉ်ဆိုတာကကိုယ်စိတ်နှစ်ပါးငြိမ်းအေးတဲ့သဘော။ဘာကိုငြိမ်းအေးစေတယ်။ ကိုရောစိတ်ရောကိုငြိမ်းအေးစေတဲ့သဘောကိုဒါပတ္တိတံဘောရှင်နောက်တမာရိတံဘောရှင်ဆိုတာကစိတ်ပြင်းငြိမ်တဲ့သဘောတဲ့ဒါတမာရိတံဘောရှင်ဥပေက္ခတံဘောရှင်ဆိုတာကချမ်းသာဆင်းရဲအငြင်းအမျှရှုတတ်တဲ့သဘောကိုဥပေက္ခတံဘောရှင်ဘုဇင်ဘယ်နှပါးလဲလေဗျာဘုဇင်ခုနှစ်ပါးတရားတွေဒီဘုဇင်တရားတွေဟာဘုန်းကြီးတို့ယောဂီများ

နာကြားယုံနဲ့တောင်ယောဂပြောက်တယ်ဆိုပြီးတော့ဘုဇင်သုတ်တာနေမနာကြားကြဘူးလားဗျာနာကြားကြတယ်လေဘုန်းကြီးတို့ဘုရားရှင်ကိုရောင်မြတ်ကြီးကိုရောင်တိုင်းတောင်မှရှင်သာရိပုတ္တရာရဲ့မြင်ငယ်လေးဖြစ်တဲ့စုံနာကိုမြတ်စွာဘုရားဒီဘုဇင်တရားတွေပြန်ပြီးတော့ဟောခိုင်းတာဟောခိုင်းပြီးတော့ကိုယ်တိုင်ဟောထားတဲ့တရားကိုဒီမှာကြီးစုံနာမထေကိုဟောခိုင်းပြီးတော့မြတ်စွာဘုရားဒီတရားတွေနာရင်းနဲ့ရုပ်ဆိုးယုံညံ့နေကင်းပြောက်ပြီးတော့ရုပ်ကောင်းရုပ်တန့်နေချင်းပြီးတော့အဲ့ဒီမှာ ယောဂဝေဒနာတွေကင်းစင်သွားခဲ့တဲ့တာရကရှိခဲ့တယ်။နောက်ရှင်မာကတ္တဗမထေရကြီးမကြမ်းမမာဖြစ်တဲ့အခါမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီး ကိုတော်တိုင်ပဲကြွရောက်ပြီးတော့အဲ့ဒီမှာရှင်မာကတ္တဗကိုမေးတယ်စေတကတ္တဗတင့်မှာကြားရောက်နေတဲ့ယောဂဝေဒနာတွေဟာဆုပ်ယုပ်တက်တာနေသနာဓမ္မမဟုတ်တိုးလို့ပဲနေသနာလို့ဒီလို မြတ်စွာဘုရားမေ့ရှိတဲ့အခါကျတော့ရှင်မဟာကတ္တဗမထေရကြီးကမှန်လားပါမြတ်စွာဘုရားတပည့်တော် မှာကြောက်ရောက်နေတဲ့ယောဂဝေဒနာတွေဟာဆို့ရုပ်တက်တာတယ်လို့မရှိဘဲနဲ့တိုးလို့တိုးလို့ပဲခံစားနေရပါတယ်ဘုရားလို့ဒီလိုရှောင်းတဲ့အတွက်ကြောင့်ဘုရားရှင်ကိုရောမြတ်ကြီးဟာကတ္တပဘုဇင်ဆိုပြီးတော့จิตတာကတ္တပจิตတာကတ္တပဆိုပြီးတော့ဒီဘုဇင်ခုနှစ်ပါးတရားတွေကိုဟောတော်မူခဲ့တယ်ဒီတရားတွေနာကြားရင်နှလုံးသွင်းကျင်ပွားရင်လည်းပဲအဲ့ဒီမှာ စိတ်တွေကြည်လင်ပြီးတော့ခန္ဓာကိုယ်ထဲမှာလေပတ်သွားလာနေတဲ့တွေးတွေဟာလည်းအကုန်ကြည်လင်စင်ကြဲပြီးတော့ရုပ်ဆိုးရုပ်ညံ့နေကင်းပြောက်ပြီးတော့ရုပ်ကောင်းရုပ်တန့်နေဖြစ်ပြီးကျမ်းမာသွားကြတဲ့တာရကရှိတယ်။နောက်တကောရံမှာဣတိရေရတော်မူတဲ့ရှင်မမောက္ကလမထေရမြတ်ကြီးမကျမ်းမာတဲ့ကံမှာလည်းဒီတိုင်းနဲ့မြတ်စွာဘုရားကိုယ်တော်တိုင်ကြွရောက်ပြီးတော့စိတ္တမောက္ကလသင်မှာကြာရောက်နေတဲ့ယောဂဝေဒနာတွေဘယ်လိုလဲကြောက်ကင်းသက်တာသလားသို့မဟုတ်တိုးပြီးနေသလားမေးတဲ့အခါကျတော့မှန်လားပါမြတ်စွာဘုရား။ တပည့်တော်ကြားရောက်နေတဲ့ယောဂဝေဒနာတွေဟာဆိုးရုပ်သက်သာတယ်လို့မရှိဘဲနဲ့တိုးလို့သာနေပါတယ်မြတ်စွာဘုရားလို့လျှောက်တဲ့အခါကျတော့ဘုရားရှင်ကိုရောမြတ်ကြီးကချက်သားမောက္ကလနာချက်သားမောက္ကလနာလို့အမိနာမလေးခေါ်ပြီးတော့မောက္ကလနာဘုဇင်ဆိုပြီးတော့ဒီဘုဇင်ခုနှစ်ပါးတရားကိုမြတ်စွာဘုရားဟောတော်မူပါတယ်ဒီဘုဇင်တရားတွေနာကြားရင်းနဲ့နှလုံးသွင်းကျင့်ပွားနေတဲ့အဲ့ဒီရှင်မမောက္ကလမထေမြတ်ကြီးမှလည်းပဲတွေးတွေကြည်လင်းစိတ်တွေကြည်တော့တွေးတွေကြည်တွေးတွေကြည်လင်းတဲ့အခါကျတော့ရုပ်ဆိုးရုပ်ဉာဏ်ကြီးကင်းပြောက် ရုပ်ဆိုးရုပ်ရည်တွေကင်းပြောက်ပြီးတော့ရုပ်ကောင်းရုပ်တန်တွေဖြစ်ပြီးတော့အဲ့ဒီမှာယောဂဝေဒနာတွေကင်းစင်လွတ်ပြောက်ပြီးတော့ချမ်းသာဒုက္ခရောက်ခဲ့တဲ့တာရကတွေဖြစ်ပါတယ်။ဒါကြောင့်ဒီဘုဇင်ခုနှစ်ပါးတရားတွေကိုအခုဘုန်းကြီးတို့မြန်မာနိုင်ငံမှာရှိကြတဲ့ပုဂ္ဂိုလ်များမကြမ်းမာတဲ့အခါမှာအဲ့ဒီဘုဇင်တုတ်တန်နေကိလနာဘုဇင်ဆိုပြီးတော့ဘုဇင်တုတ်တန်နေနာကြားနာကြားရင်းနဲ့ယောဂဝေဒနာတွေတက်တာပြောက်ကင်းသွားတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်။တကယ်တော့ဒီဘုဇင်တရားတွေဆိုတာနာကြားယုံမဟုတ်ဘူးကျင့်ပွားရမှာခန္ဓာညာရောက်ကျင့်ပွားရမှာ။ ဘယ်လိုကျင့်ပွားရမလဲဒီခန္ဓာကိုဉာဏ်ရောက်သွားအောင်ဒီဘုဇင်တရားတွေပြည့်စုံသွားအောင်ကျင့်ပွားရမယ်ဒီဘုဇင်တရားတွေပွားများတဲ့အခါမှာတပည့်တော်တို့ဉာဏ်နဲ့ပြောမယ်ဆိုရင်ဘယ်ဉာဏ်အရှင်တန်းရောက်တဲ့အခါရှင်ဘုရားဘုဇင်တရားတွေအလုံးပြည့်စုံနိုင်ပါတယ်လေဆိုရင်တော့သင်္ခါရုပ္ပခဏဉာဏ်ရောက်တယ်ဆိုရင်ဘုဇင်တရားတွေပြည့်စုံတယ်သင်္ခါရုပ္ပခဏ်ဉာဏ်ရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ်ကိုဘုဇင်တရားတွေပြည့်စုံသွားတယ် အချို့အချို့ယောဂီပုဂ္ဂိုလ်များဆိုဥရိယပယဉာဏ်တော့မှာအထိုက်လျောက်ပြည့်စုံတယ်။ဥရိယပယဉာဏ်ရောက်ပြီဆိုရင်အဲဒီအချို့ပုဂ္ဂိုလ်များမှာဆိုရင်အထိုက်လျောက်ဒီဘုဇင်တရားတွေပြည့်စုံလာရှိပါတယ်။အဲယောဂဝေနာတွေတက်တာသွားတာရှိပါတယ်။အဲကြောက်ကင်းသွားတာတွေလည်းရှိပါတယ်။ဒါဥရိယပယဉာဏ်ဒါပေမဲ့တကယ်ကိုပြည့်စုံသွားတာကတော့ပြင်ကောင်းကောင်းကြီးပြည့်စုံတာကတော့ပြန်မှလဲဆိုရင်သင်္ခါရုပ္ပက္ခဉာဏ်အဲဒီသင်္ခါရုပ္ပက္ခဉာဏ်ရောက်ပြီဆိုရင်ကတော့ဘုဇင်တရားတွေ ပြည့်စုံပြီအဲဒီမှာယောဂဝေဒနာတွေတကယ်ကိုယ်တွေဒိဋ္ဌအနေအားဖြင့်ကိုပဲပျောက်ကင်းသက်သာသွားတဲ့ပုဂ္ဂိုလ်တွေရှိပါတယ်။ဒါကြောင့်အခုဒီဘုရင်တရားတွေကိုအခုမိတို့ကျင့်ပွားနေကြရင်ဒီတော့တတိယတို့ဒီမှာဘောင်းနာပိဏရှုမှတ်နေရင်လည်းဘယ်လိုဘုရင်တရားတွေပါဝင်နေပါသလဲ။ဒါလေးဖို့လိုပါတယ်သိဖို့လည်းလိုပါတယ်။ဒီတော့ဘုရင်တရားတွေပွားများတဲ့အခါမှာဒီမှာဒေသနာနည်းနဲ့တော့တတိတံဘုရင်ကစပြီးတော့ဟောထားပါတယ်။ဒါပေမဲ့ဘုန်းကြီးတို့ ပฏิပတ်တိကမကျင့်စဉ်နဲ့ပြောရလို့ရှိရင်ဝရိယတန်ဖိုးခြင်းကဆက်ရပါလိမ့်မယ်။ဖောင်းမှုပေမှုအာယုန်လေးကိုရှိမှတ်နိုင်ဖို့အတွက်ကြောင်းကြဆိုင်အားထုတ်မှုလေးမပါဘူးလားဗျာ။အဲ့ဒီကြောင်းကြဆိုင်အားထုတ်မှုလေးဟာဘာလဲဆိုရင်ဘုန်းကြီးတို့ဝရိယတန်ဖိုးခြင်းခေါ်တယ်။ဘာတန်ဖိုးခြင်းပါလိမ့်မယ်။ဝရိယတန်ဖိုးခြင်းခေါ်တယ်ဒါကြောင်းကြဆိုင်အားထုတ်မှုလေးဘုန်းကြီးတို့ပြောရင်း အဲလိုကြောင်းကြားဆိုင်လိုက်တဲ့ခါကျတော့မှရှိမှတ်တဲ့အာယုံလေးပေါ်မှာစိစိကလေးကတခါတည်းကတ်ကနေကတ်ကနေဒီမှာမှတ်မှတ်နိုင်သွားတယ်။ဘုရားပေါ်တဲ့အာယုံလေးကပေါ်ပေါင်းတာလေးပေါ်လာလိုက်အစာလေးဆုံးမှတ်နိုင်လိုက်ဒိန်တာလေးပေါ်လာလိုက်အစာဆုံးမှတ်နိုင်လိုက်ပူရာအေးတာလေးပေါ်လိုက်မှတ်လိုက်တောင်းတာတင်းတာလေးပေါ်လိုက်မှတ်လိုက်တယ်။အဲဒီကြောင်းကြားဆိုင်လိုက်တဲ့ခါကျတော့မှရှိမှတ်နိုင်လို့ဆိုတဲ့တတိလေးအာလေးမကောင်းဘူးလားဗျာ။အဲအဲ့ဒီကြတော့မှတတိတန်ဖို့ရှင်ဆိုတာဖြစ်လာတယ်။ ဒီတော့တပိတံမောစဉ်ဖြစ်တဲ့ရှိမှတ်တဲ့အာယုံပေါ်မှာရှိမှတ်နေတဲ့ခါကျတော့အဲ့ဒီအာယုံပေါ်မှာစိတ်ဆိုင်ကြည်ကြည်မှုဆိုတော့တမာရီရောမရပြီဘူးလားအဲ့ဒီခါကျတော့ဗာတံဘောစဉ်ဖြစ်တယ်တမာတိတံဘောစဉ်ဖြစ်တယ်ဒီမှာဖောင်းတယ်လို့ရှိမှတ်နေတဲ့ခါကလေးမှာနော်ဝရိယတံဘောစဉ်ပါတယ်ပဋိတံဘောစဉ်ပါတယ်တမာတိတံဘောစဉ်ပါတယ်အဲ့တော့တမာတိတံဘောစဉ်စိတ်ဆိုင်ရှိမှတ်တဲ့အာယုံလေးပေါ်မှာစိတ်ကြည်ကလေးက စွစွနေနေကပ်ပြီးတော့ပြီးနေပြီဆိုတဲ့အခါကလည်းကြတော့ဟောယုံနာအဖြစ်အပျက်ကိုဟောစူးစမ်းဆင်ခြင်ပြီးသိတယ်ဓမ္မဝိဇ္ဇာတန်ဖိုးစဉ်မဖြစ်ပေဘူးလားဓမ္မဝိဇ္ဇာတန်ဖိုးစဉ်ဖြစ်ပြီဒါကလည်းတမာရိတန်ဖိုးစဉ်ဖြစ်မှနော်တမာရိမှမရသေးရင်အဲ့ဒီမှာယုံနာအဖြစ်အပျက်သဘောတွေကိုသိနိုင်မှာမလားမသိနိုင်ဘူးအဲ့တော့တမာရိတန်ဖိုးစဉ်လေးဖြစ်ပြီးဆိုတဲ့အခါကျတော့မှဟိုဘက်ကတကယ်ဓမ္မဝိဇ္ဇာစူးစမ်းဆင်ခြင်ပြီးသိတယ်ယုံနာအဖြစ်အပျက်တွေကိုသိတယ်ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဖြစ်တယ် အဲလိုယုံနာရဲ့အဖြစ်အပျက်လေးကိုသိလာပြီဆိုတဲ့အခါကာလကြတော့ဘုန်းကြီးတို့ယောဂီများရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဘာကြောင့်ဝမ်းသာတာလဲမြတ်စွာဘုရားဟောတဲ့တရားနဲ့ကိုယ်ရည်ဉာဏ်ဉာဏ်နဲ့ကိုက်ညီလို့လားမကိုက်ညီလို့လားမြတ်စွာဘုရားကတပ်ပြီးသင်္ခါရဘယ်လိုဟောတယ်အနိစ္စလို့ဟောထားတယ်အခုမိမိကခန္ဓာစိုက်ပြီးရှုနေတဲ့အခါကျတော့ဖောင်းမှုဆိုတဲ့ယုတ်တရားသိမှုဆိုတဲ့ယုတ်တရားသိမှုဆိုတဲ့နံတရားလေးဟာမြဲတာတွေ့ကြလားမမြဲတာတွေ့ကြလား မြတ်စွာဘုရားဟောနဲ့ကိုရွေးနဲ့ကိုက်ညီသလားမကိုက်ညီဘူးလားအဲ့လိုကိုက်ညီနေတဲ့အခါဝမ်းသာမလားဝမ်းနည်းမလားဒီဒီတော့ပိဋိတံဘောစဉ်မဖြစ်ဘူးလားတခါနဲ့ရှိမှတ်နေရင်ဘောနာပင်နာလေးရှိမှတ်နေရင်ဒီမှာဖြစ်နေတာဟောပိဋိဝမ်းမြောက်ဝမ်းသာမှုလေးဖြစ်နေတယ်ဆိုတဲ့အခါကျတော့ဟောကိုရောစိတ်ရောဟာဘုန်းကြီးတို့ယောဂီများပူပင်တောကတွေဖြစ်နေမလားငြင်းအေးနေမလားကိုရောစိတ်ရောဟာတခါနဲ့ငြင်းအေးနေပြီပတ္တိတံဘောစဉ်ဖြစ်တာအဲ့ဒီပတ္တိတံဘောစဉ်မှာတစ်ဆင်းဘုန်းကြီးတို့ယောဂီများဘာတွေဖြစ်လာလဲ

ဥရိယမယညာလောက်ဖြစ်တယ်ဆိုရင်အထိုက်အလျောက်လေးမျိုးရှိနိုင်တာလေးတွေရှိတယ်။ဒါပေမဲ့ဟောဒီသင်္ခါရုပ္ပကညာရောက်ပြီဆိုရင်ချမ်းသာတဲ့ဘက်လည်းပဲမညွတ်တော့ဘူးစိတ်က။ဆင်းရဲတဲ့ဝေဒနာတွေပေါ်လို့လည်းပဲထားကျင်တာပြင်းကျင်တာပြောင်းကျင်တာရှိသေးရလား။လုံးဝမရှိတော့ဘူးအားလုံးလေးမျိုးရှိပြီးတော့ပေါ်တဲ့အာယုန်လေးရဲ့ပေါ်ပြောက်ဖြစ်ဖြစ်ပေါ်ပြောက်ဖြစ်ဖြစ်ဒါပဲသိနေတော့ရင်။ဒီအဲ့လိုဥပ္ပကထားပြီးအမြင်များထားရှိနိုင်တဲ့ဥပ္ပကတန်ဖိုးခြင်းမဖြစ်သေးဘူးလား။ ဒီတော့ဘောင်းနာပင်နာလေးရှုနေရင်းနဲ့ဒီဘုဇင်ခုနှစ်ပါးတရားတွေအားလုံးမပြည့်စုံဘူးလားပြည့်စုံတယ်ဒါကြောင့်ဒီဘုဇင်တရားတွေဘုန်းကြီးတို့ယောဂီများကအခုအားထုတ်နေကြတာထိုင်ပြီးရှုမှတ်ရင်လည်းဘုဇင်တရားတွေအားထုတ်နေတာရပ်ပြီးရှုမှတ်နေတာလည်းဘုဇင်တရားတွေသွားပြီးတော့ကြွတဲ့နန်းနဲ့ဖြားတယ်လို့ရှုနေတာလည်းဗာတရားတွေရှုမှတ်နေတယ်ဘုဇင်တရားတွေပွားနေတာစားတဲ့တောက်တဲ့ခံမှလည်းပဲဘုန်းကြီးတို့အမှတ်တရားလေးနဲ့ဖုံးပေးနေနေဆိုရင်ဗာတရားတွေပွားနေတယ် ဘုဇင်တရားတွေပွားနေတာအဲ့လိုအမှတ်ကလေးနဲ့စားတဲ့အခါကျတော့ဘုဇင်အစာတွေဘုဇင်စာတွေစားနေရတဲ့အတွက်ကြောင့်ဟောခီးတွေစားနေရတာနဲ့ဒီလိုယောဂတွေအလုံးကြောက်ကျင်းပါတယ်ရေကိုအမှတ်တရားနဲ့တောက်တယ်ရေမျိုးကိုတောက်တယ်ဘာပဲတောက်တော့ရှိမှမှုလေးပန်းနေရင်ဘုဇင်ရေတွေတောက်နေရတာနဲ့အတူတူမဖြစ်ပေဘူးလားဗျာယောဂဝေဒနာတွေတစ်ခါလေးပျောက်ကင်းသွားနိုင်တယ်တက်တာသွားနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဘုဇင်တရားတွေ မိမိတို့ဟာမှတ်လိုက်တိုင်းမှတ်လိုက်တိုင်းမှတ်ချက်တိုင်းမှာဒီဘုဇင်တရားတွေပါဝင်နေတယ်ငါတို့ဘုဇင်တရားတွေပွားနေတယ်လို့ဒီလိုနှလုံးသွင်းစုပွားလို့ဒီဘုဇင်တရားတွေမိမိတို့တဏ္ဍာမှာပြည့်စုံပြီဆိုရင်မိမိတို့မှာကြာရောက်နေတဲ့ယောဂဝေဒနာတွေအားလုံးဟာတက်တာပြောက်ကင်းပြီးတော့မတော်နိုင်ဘူးလားဗျာဒါရင်လားဆိုတော့ယုံနာပြည့်ပြည့်မိစ္ဆာဒုက္ခအနတ္တသဘောတွေသိလို့ဝိပဿနာဉာဏ်နဲ့အရှင်းရှင်းတက်ပြီးတော့မဲအရှင်းရှင်းဖို့အရှင်းရှင်းဆက်ရောက်ပြီးတော့ကြိတ္တာအတောကုန်ခံရဟန္တာဖြစ်အောင်ရောမဖြစ်နိုင်ဘူးလား ဉာဏ်နဲ့ပြီးအောင်ဖြစ်နိုင်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဘုဇဉ်ကုဏပါတရားတွေဒါလို့ရမလို့ပွားရမယ်။ထိုင်ရင်လည်းပွားနေရမယ်၊ရရင်လည်းပွားနေရမယ်၊တွားရင်လည်းပွားနေရမယ်။လျောင်းရင်လည်းပွားနေရမယ်၊ကံရတောင်ရင်လည်းပွားနေမယ်။ဒါပဲဖြစ်ဖြစ်ရှိမှတဲ့ရှိမှတဲ့ဒါတရားတွေပွားနေပြီနေတယ်။ဒီဘုဇဉ်တရားတွေအဲ့ဒီတရားတွေပွားလို့ရှိရင်ဘာဝနာစုတည်တွေ့ကြလာတဲ့အခါမှာလည်းဘုန်းကြီးတို့ယောဂီများက ဥပိ္ပခာတံဘောခြင်းသမာဓိတံဘောခြင်းပရိတံဘောခြင်းဒီဘောခြင်းတွေပွားမယ်ဘာဝနာစိတ်တွေရောနေသွားတဲ့ခါကျတော့ဝိရိယတံဘောခြင်းပိဋိတံဘောခြင်းသမဝိဇ္ဇတံဘောခြင်းဒီဘောခြင်းတွေပွားမယ်အဲ့လိုပွားနေပြီဆိုရင်တရားဝိရိယပရိသမารိပညာအိန္ဒြေတရားတွေကညီညွတ်မလားကွဲပြားကြမလားဒီအိန္ဒြေတရားတွေညီညွတ်လာတာနဲ့အများကြီးဝိပဿနာဉာဏ်တွေကထက်မလားတိုးမလားဉာဏ်တွေထက်လာပြီဆိုမိမိအထောက်နေကြဖြစ်တဲ့တရားတွေဟာဆုံးရုပ်မှလားတိုးတက်လာမှာလား ဒီတိုးတက်ပြီးတော့ဝိပဿနာဉာဏ်နဲ့ပြည့်စုံပြီးမဉ္ဇဉ်ပူဇော်နိဗ္ဗာန်ထိအောင်မရနိုင်ဘူးလားကျေစုကြည့်သတိသာသာတရားပုဇင်သတိသာသာဆိုတာကဘုန်းကြီးတို့ယောဂီများသတိတန်ဘောစဉ်အစရှိတဲ့ပုဇင်ခုနှစ်ပါးတရားကိုပြောလိုက်တာသတိသာသာတရားပုဇင်လျော်စွာထင်ရှားဖြစ်ပွားစေလျင် ဣန္ဒြေငါဖြင့်တိုးတက်ဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်တတိသာဒတရားဘုရင်မယောစွာထင်ရှားဖြစ်ပွားစေလျင် အဲပွားတဲ့ကာမပြည့်နေရတယ်လို့ပွားသွားရမယ်ဟုတ်တယ်မလားမိမိတို့ဘာဝနာစုတွေရောနေတဲ့အခါကျတော့ဝိရိယတန်ဖိုးခြင်းစတာတွေပွားအဲဘာဝနာစုတွေတက်ပြနေတဲ့အခါကျတော့ဥပ္ပဒံတန်ဖိုးခြင်းစတဲ့ဘုဇင်တရားတွေပွားအဲလိုပွားသွားလို့ရှိရင်ဣန္ဒြေတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ဖြစ်မလားတုံးမလားဒါကြောင့်တတိသန္တာတရားဘုဇင်မယောဇာထင်ရှားဖြစ်ပွားစေလျင် ဣန္ဒြေငါးချက်တိုးတက်ဆုံးလင်ကျင့်ကြံသုံးလန်းဆုံးမိဘဝင် ဒီလိုဘုရင်ခုနှစ်ပါးတရားတွေပြည့်စုံအောင်ဟောရမယ်ဆိုရင်ဒီနေ့ကိုတစ်ပါးနှုံးတစ်ပါးနှုံးလေးဟောကြရမှာဖြစ်တယ်။ဒါတော့လည်းဘုန်းကြီးတို့ဒီမှာလည်းအကျဉ်းချုပ်အနေအားဖြင့်ဘုန်းကြီးကဆံပုတ်ကလေးတွေနဲ့ခြားပြီးတော့ဟောပြကြမယ်။ဒီလိုကျင်မာကြီးဆရာတော်ဘုရားကြီးရဲ့ဘုရင်ခုနှစ်ပါးတရားတွေကအဲဒီဆံပုတ်လင်္ကာလေးတွေနဲ့တစ်ခုချင်းဘုရင်တစ်ပါးချင်းတစ်ပါးချင်းလေးရဲ့ဒီမှာဆံပုတ်လင်္ကာလေးတွေပြည့်စုံပြီးတော့ယနေ့ဘုရင်ခုနှစ်ပါးအားလုံးစုံကြအောင်ပေါ့လေ။ o a a jimebi ya na eye ewoya oiha da abụye odira ile anụa l dịrdada a ရင့်နေနေလို့ရှိရင်ရင့်နေလို့ရှိရင်စိတ်အားကိုသိရရင်ကျက်ကျက်ကြလာဟုတ်တယ်မလားအဲ့လိုအားပေးပြီးတော့မစိတ်မနစ်ရေစိတ်ရေတန်တန်နဲ့ပြီးသားနေခြင်းဟာဒါကဝရိယတာဘောကျင်လို့မင်းရမချင်းသာပုဂ္ဂိုလ်တွေတောင်ရသေးတယ်ငါဘာလို့မရမှာလဲသူတို့တောင်တဏှာကြီးထိုင်နေရင်ငါတဏှာကြီးထိုင်နေသူတို့တောင်တဏှာကြီး၃နာရီအားထုတ်နေရင်ငါလည်းပဲတဏှာကြီး၃နာရီမလုံးမကျန်း ကြောက်တော့ကြောက်သားခဲ့တယ်ငါကြိုးစားပြီးတော့အားထုတ်မယ်ဆိုပြီးတော့အဲ့လိုကြိုးစားခြင်းဟာဒါဝိရိယတန်ဖိုးခြင်းလေအတန်ဖိုးခြင်းလေဗျာဆိုကြည့်လိုက်ကြောင်းကြံပြုလို့အားထုတ်တတ်သည်သူအားကျေရေးအားပေးတတ်သည်မဆုံးမဖို့သူရဲ့တန်သည် ဝရိယမှတ်ကြဘုဒ္ဓင်ကြောင်းကြပြုလို့အာထုတ်တတ်သည်စိတ်အားတည်ရေးအားပေးတတ်သည်ကိုကိုကိုစိတ်တတ်ကြနေရင်စိတ်အားလေးတက်ကြွလာအောင်အားပေးတာဘာသာမောစဉ်နဲ့ဝရိယတာဘောစဉ်စိတ်အားတည်ရေးအားပေးတတ်သည် ကြံပြုလုပ်အာထုတ်တတ်သည်ရှုမှတ်မှုအာယုံလေးကိုမလွတ်အောင်တခါနဲ့ကြောင်းကြဆိုင်အာထုတ်နေခြင်းဟာဒါဝရိယတန်ဖိုးစင်ပဲစိတ်ဓာတ်တွေကြွနေလို့စိတ်ဓာတ်တွေကြနေလို့ရောနေနေလို့မိမိကကိုယ်ကိုယ်ကိုပြန်ပြီးတော့အားပေးနေခြင်းဟာလည်းဒါဝရိယတန်ဖိုးစင်ပဲ မရရအောင်ဇွဲကောင်းကောင်းနဲ့ကြိုးစားမယ်ဆိုပြီးကြိုးစားနေတာလည်းပဲဘာတမောစဉ်လဲဝရိယတမောစဉ်ပဲအဲ့လိုဝရိယကြောင်းကြောက်ကြောက်ပြီးကြိုးစားတော့ဟောပေါ်တဲ့အာယုံလေးကိုမရှိနိုင်ဘူးလားပေါ်တဲ့အာယုံလေးကိုရှိမှတ်နိုင်မှုဆိုတော့ပဋိတံဘောစဉ်ရောမဖြစ်ပြီဘူးလားဗျာဝရိယမပါဘဲနဲ့ပဋိတံဘောစဉ်ဖြစ်ပါမလားဒါကြောင့်ဝရိယကြောင်းကြဆိုင်ပြီးလုပ်လို့တဲ့အခါကျရှိမှတ်တဲ့အာယုံလေးကိုမလွတ်အောင်ရှိမှတ်နိုင်နေတယ်အဲ့လိုမလွတ်အောင်ရှိမှတ်နိုင်နေတာဟာဒါပဋိတံဘောစဉ်ပဲ ရှင်းမှုပြမှုသဘောလေးတွေကိုတခါတဲ့မလွတ်အောင်ရှုနိုင်တာသိနိုင်တာသိအောင်ရှုနိုင်တာအာယုံလေးပေါ်မှာကိုမိမိရဲ့စိတ်လေးကိုတခါတဲ့ရှုရှုပြီးတော့စောင့်ပြီးရှုနေတာဟိုကဘောင်းမှုအာယုံလေးပေါ်မှာမိမိရဲ့ရှုစိတ်လေးကတခါရှုရှုပြီးတော့စိုက်ရှုလိုက်တယ်ပိန်နဲ့အာယုံလေးပေါ်လာရင်ပိန်နဲ့အာယုံလေးပေါ်မှာပဲရှင်းရှုပြီးဆက်ရှုနေတယ်ဒါဘုန်းကြီးတို့တတိတံဘောဇင်ပဲတဏ္ဍမောဇင်ပါလိမ့်မယ်တတိတံဘောဇင်ဒါကြောင့်မလွတ်အောင်စောင့်ပြီးရှုနေခြင်းဟာဒါတတိတံဘောဇင်ပဲဒါကြောင့်မလွတ်စရန်စောင့်ဖမ်းနေသည် ဖြစ်ပြတဲ့၍မမေ့စေပြီးအာယုံရှိရှုစောင့်မှုထင်သည်မြတ်တတိမှတ်သည့်ဘုဇင်ကြီးလို့ကျေးဇူးရှင်ဆရာတော်ဘုရားကြီးရေးသားချင်းမြတ်တော်မူခဲ့တယ်။ဒါလေးကိုဆိုကြည့်အောင်။မလိုစရံစောင့်ဖန်နေသည်ဖြစ်ပြတဲ့၍မမေ့စေပြီးအာယုံရှိရှုစောင့်မှုထင်သည် ညတတိမှတ်တိပုဇင်မီမလွတ်စရံစောင့်ဖန်းနေသည်ဖြစ်ပြတဲ့၍မမေ့စေပြီအာယုံရှိရှုစောင့်မှုထင်သည် မြတ်တတိမှတ်တိဘုဇင်နီသူကြည့်အောင် ဒါဘုန်းကြီးတို့ယောဂီများရှုမှတ်ရမယ့်အာယုံကိုရှေ့ရှုပြီးတော့မလွတ်အောင်စောင့်ဆောင်ပြီးတော့ရှုနေတာလေးဟာဒါသတိတန်ဘောစဉ်ပဲဝိပဿနာတရားရှုတယ်ဆိုတာလိုက်ရှုတာလားစောင့်ရှုတာလားအေးစောင့်ရှုတာဒါဝိပဿနာပဲလိုက်ရှုရတာမဟုတ်ဘူးလိုက်ရှုရင်ကိုယ်လည်းတင်မှန်းတယ်စောင့်ရှုနေတာကဘာမှမတင်မှန်းဘူးစောင့်ကြည့်စောင့်ရှုစောင့်သိရှုနေတယ်အဲ့လိုရှုမှတ်တဲ့အခါကျတော့ရှုမိတဲ့အာယုံပေါ်မှာစိတ်စိတ်လေးဥမာအပြင်ဖောင်းနေပင်နေရှုနေရင် ဘာရင်လေးပေါ်မှာရှိသေးလေးကက်ကနေဒီမတော်ဘူးလားဗျာပင်နေလို့ရှိမှရင်ပင်နေအာရင်လေးပေါ်မှာမဆိတ်ကြီးကက်ကပ်ပြီးတော့မတည်ဘူးလားဘယ်မှမပြတ်မင်းနဲ့ရှိမှတဲ့အာရင်လေးပေါ်မှာကက်ကပ်ပြီးတော့ကြီးနေတာလေးဟာဘာတန်ဘောဇဉ်ပါလို့နော်တမာတိတန်ဘောဇဉ်လေးကပ်ပြီးပြီးနေပြီရှိမှတဲ့အာရင်လေးပေါ်မှာကပ်ပြီးပြီးနေတာလေးဟာတခဏလေးတခဏလေးတွေခဏိကတမာတိ အဲဒီရှိမှတ်တဲ့အာယုံလေးပေါ်မှာကက်ကပ်ပြီးနေတာတအာယုံတဲ့ရှိမှတ်တဲ့အာယုံပေါင်းဖို့အာယုံကိုပေါင်းဖို့အာယုံပေါ်မှာပဲပိန်တဲ့အာယုံမှတ်တယ်ဆိုရင်ပိန်တဲ့အာယုံလေးပေါ်မှာပဲကြမ်းမှုလမ်းမှုကြမ်းမှုအာယုံလေးရှိနေတယ်ဆိုကြွတဲ့အာယုံပေါ်နမ်းတဲ့အာယုံပေါ်ချတဲ့အာယုံပေါ်အဲဒီပေါ်မှာပဲစိတ်ကလေးကငြိမ်သက်ပြီးတော့တီးနေတာရှိရှိပြီးတီးနေတာအဲလိုတီးနေတာလေးကိုဒါတမာရိတန်ဖိုးရှင်လို့ခေါ်တယ်ဗတန်ဖိုးရှင်လည်းလေသူကြည့်ပြန်လွင်မထွက်ကတ်လျက်တီးသည် ကြောင်းကြပူခြင်းဟောနေပြန်လွင်မထွက်ကပ်လျက်တည်သည်တအာယုံဒီပေါင်းစည်းစေသည်ငြိမ်သက်သည်ဟုရှိရှုထင်သည်သမာဓိမတ်တိဘုဇင်နီ ပြန်လွင်မထွဲကလျက်တည်သည်သမာဓိတန်ဖိုးစဉ်ဖြစ်နေတဲ့ယောဂီရဲ့စိတ်တွေကဟိုရောက်လိုက်ဒီရောက်လိုက်ဟိုကြံလိုက်ဒီကြံလိုက်ဟိုလွင်လိုက်ဒီထွက်လိုက်နေရှိသေးရလားဘယ်ပုံမှာပဲတည်နေတယ်ရှုမှတ်တဲ့အာယုံလေးပုံမှာပဲကပ်ပြီးတည်နေတာနောက်ပြီးတော့ဟိုအာယုံဒီအာယုံပုံမှာမဟုတ်ဘူးရှုမှတ်ရင်ဖောင်းတဲ့အာယုံလေးဆိုရင်ဖောင်းတဲ့အာယုံပုံမှာပဲတည်နေတယ် ပင်နဲ့အာယုံရှိမှရင်ပင်နဲ့အာယုံလေးပေါ်မှာပဲတောင်းတာတင်းတာအာယုံလေးပေါ်မှာဆိုရင်တောင်းတဲ့တင်းတဲ့အာယုံပေါ်မှာပဲအဲ့ဒီတအာယုံလေးပေါ်မှာပဲစိတ်လေးကစုစည်းပြီးတော့တည်နေတာကိုဒါပါတံဘောစဉ်ခေါ်တယ်သမာဓိတံဘောစဉ်ပြန်လွင်မထွဲကပ်လျက်တည်သည်တအာယုံဒီပေါင်းစည်းစေသည်ငြိမ်တည်ဟုစေရှုထင်သည် မာဓိရနေတဲ့ပုဂ္ဂိုလ်ရဲ့စိတ်တွေဟာပြန့်လွင့်နေသလားငြိမ်သက်နေသလားဘယ်မှကိုမရောက်တော့ဘူးရောက်ရခတ်ပြီးတော့နေသေးရလားကျွတ်တဲ့အာယုံပေါ်မှာပဲငြိမ်နေတာငြိမ်သက်သည်ဟုရှေးကျူးထင်သည်သမာဓိမှတ်သည်ဘုဇင်မီသိကြအောင် ရှင်လွင်မထွက်ကလည်းတည်သည် ဒီတော့စိတ်ကရှိမှတ်တဲ့အာယုံပေါ်မှာငြိမ်သက်နေပြီးပြီးနေပြီးအဲလိုပြီးနေပြီးဆိုတော့ရှိမှတ်တဲ့အာယုံရဲ့သဘောအမှန်လေးတွေရော မသိနိုင်ဘူးလားတကယ်လို့ဖောင်းနေလို့ရှိမှရင်ဖောင်းမှုလေးရဲ့ကျွန်းကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောရွေ့ရှားနေတဲ့သဘောမသိနိုင်ဘူးလားစိတ်လေးကလွင့်နေလို့လားပြီးနေလို့လားရှိမှတ်တဲ့အာယုံလေးပေါ်မှာစိတ်လေးပြီးနေလို့ ဘိနေလို့ရှိမှတ်တဲ့အခါမှာလည်းဟောပြိမှုသဘောလေးကိုပဲသိလာတယ်။တေယေတိတေယေတေယေတိတေယေတေယေတိတေယေအချင်းချင်းရော့ရော့ရော့ရော့သွားတဲ့သဘောရောမတွေ့ရဘူးလား။ဒါစိတ်လေးပြန်လို့နေလို့လားကြီးနေလို့လား။အဲလိုဒီမှာတကယ့်တဘာဝလေးတွေသိနေတာ။နောက်ပြီးတော့ဒီတဘာဝယုံ nant တရားလေးတွေကလည်းပဲပေါ်လာပြီးရင်ဘာဖြစ်သွားလဲ။ပျောက်ပျောက်သွားတဲ့သဘောတွေသိတယ်ဆိုတာလည်းပဲစိတ်တည်ကြည်မှုတမာရီမရပဲသိပါမလား အဲ့လိုသိနေမှုလေးကဘာသာမောစဉ်လဲဆိုရင်ဓမ္မဝိစရာပါပါလိမ့်မလဲကဲဆိုလိုက်ယုံနံခွဲချမ်းစူးစမ်းသိသည်သဘောမှန်များထင်ရှားစေသည်တွေဝေမှုကင်းတန်ရှင်းသည် ဓမ္မဝီမတ္တိဘုဇင်နီယုံနာခွဲကြံစူဇံတိသဘောမှန်များထင်ရှားစေသည်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လူစိုးစိုးနေနေတည်နေတဲ့အခါကျတော့သူ့ဟာသူရုပ်ဒါကရုပ်ဒါကနာမည်လို့ကိုယ်ကိုယ်ချာချာမသိဘူးလားဗျာ။ ဥမာအပြင်ဘောင်းအာယုပင်အာယုလေးရှုနေတဲ့ယောဂီဟာဘောင်းနေလို့ရှုနေတဲ့အခါမှာတရေချင်းတင်းတောင့်တင်းလာတဲ့သဘောလေးသိတယ်။ပင်နေလို့ရှုမှတ်တဲ့အခါမှာလည်းပဲတရေချင်းရွေ့သွားတဲ့သဘောရွေ့သွားတဲ့သဘောဆင်းဆင်းလေးသိနေတယ်။အဲဒီအခါမှာဟိုကဘောင်းနာလေးကတတ္တာသိနေတာလေးကသတ္တာအတူတူမဟုတ်ဘူး။ ပိန်သွားတဲ့ကံမှာလည်းပိန်မှုလေးကတတ္တာပိန်နာလေးကိုသိနေတာလေးကတတ္တာနှစ်ခုခွဲခြားပြီးတော့မသိဘူးလားခွဲခွဲခြားခြားကိုသိတာဖောင်းနေတာလေးကယုတ်တရားသိနေတာလေးကပါလေပိန်နေတာလေးကသိနေတာလေးကနန္တရားအဲ့ဒီလိုကိုခွဲခွဲခြားခြားကိုမတွေ့မဝေသိတာရှင်းရှင်းလင်းလင်းသိတာအဲ့လိုမတွေ့မဝေရှင်းရှင်းလင်းလင်းသိတာကိုဓမ္မဝိဇ္ဇာလို့ခေါ်တယ်ဒါလို့ခေါ်ပါလိမ့်မယ် နောက်ပြီးတော့ရှုတိုင်းရှုတိုင်းဟာသဘောအမှန်လေးကိုသိတယ်။ဖောင်းနေဆိုရင်လည်းပဲဘုန်းကြီးတို့ယောဂီများဝမ်းလိုက်ဆိုတဲ့တရားမတင်တော့ပဲနဲ့တင်းကန်းလာတဲ့သဘောတောင့်တင်းလာတဲ့သဘောလှုပ်ရှားရွေ့ရှားနေတဲ့သဘောမတွေ့ရဘူးလား။ပိန်နေဆိုပြန်တော့လေတရွေ့ချင်းရွေ့ရွေ့ရော့ရော့သွားတဲ့သဘောမတွေ့ရဘူးလား။တကယ်သဘောအမှန်နေရောမထင်ရှားပြီဘူးလား။အဲ့လိုထင်ထင်ရှားရှားကြီးသိနေတာဟာဘာသာမိုးစင်နေလေ။ ဆိုလိုက်ယုံနံခွဲကြမ်းစူးစမ်းသိသည်သဘောမှန်များထင်ရှားစေသည်တွေဝေမူကင်းတန်ရှင်းသည်သည်ဓမ္မဝီမှတ်သည်ဘုဇင်မြည်ဆိုကြည့်ပါ တော့ဓမ္မဝိဇ္ဇာတန်ဖိုးစဉ်ဖြစ်ပြီဆိုတော့ရုပ်ပဲနာမ်ပဲဖြစ်ပဲပြက်ပဲခွဲခြားမသိဘူးလားခွဲခွဲခြားခြားသိတော့စိတ်ထဲမှာဝမ်းသာသလားဝမ်းနည်းသလားအဲ့ဒါဘာတန်ဖိုးစဉ်လဲလဲပိဋိတန်ဘောစဉ်ယောဂီကတရားမှတ်နေရင်ကိုကိုယ့်ရဲ့မျက်နှာတစ်ခုလုံးဟာပြုံးလာတဲ့သဘောကြီးဘာမှရည်စရာမလိုရည်ရလည်းမဟုတ်ဘူးသူကသူ့ကိုသဘောကျပြီးတော့ပြုံးလာတယ်ပိဋိတွေဖြစ်နေတာ ကျသိမ်းမွင်းခြင်းတွေပြန်ကနေထားလာအောင်ပီတိတွေဖြစ်နေတာခန္ဓာကိုယ်ကြီးကြွတက်သွားလာအောင်ပီတိတွေဖြစ်နေတာဒါအမှန်မြင်လို့လားအမှားမြင်လို့လားတကယ်ယုံနာဖြစ်တဲ့သဘောကိုသေးသေးချာချာဉာဏ်နဲ့တွေ့လာပြီဆိုတဲ့အခါကျတော့ဟောနှစ်သိမ့်မှုဝမ်းမြောက်မှုတွေမဖြစ်ပေဘူးလားအဲလိုနှစ်သိမ့်ဝမ်းမြောက်မှုတွေဖြစ်လာတာနဲ့အမျှမိမိရဲ့ယုတ်ကလည်းပဲအသွေးသားတွေဟာလည်းပဲညှဉ်းနှွမ်းနေသလားကြည်လင်းလာသလား တရားအထုတ်ဆယောဂီနဲ့တရားရစ်ကလေးရလို့ဒီမှာတမာရီလေးရလို့ယုံနာဖြစ်ဖြစ်သိတဲ့ယောဂီရဲ့အခြေအနေမျိုးကိုယ်ရဲ့အစဉ်မျိုးဟာရောမကွဲပြားပေဘူးလားဗျာကွဲပြားသွားတယ်ယောက်ျားယောဂီမှာတခါတည်းမျက်နာတွေအသားရည်တွေနီးပြီးတော့ညုံမဲနေတာစိတ်ပင်မှကိုယ်ပင်မှပန်းနေတာဟောစိတ်တည်ငြိမ်မှုတမာရီရလို့ယုံနာဖြစ်ဖြစ်လေးသိလာတဲ့ယောဂီကြတော့မျက်နာလေးတွေဟာညှဉ်းနှွမ်းနေသလားကြည်လင်းလာသလား တခါတည်းအကုန်လုံးကိုကြည်လင်ပြီးဝမ်းမြောက်ပြီးရုပ်ကောင်းရုပ်တန့်တွေရှက်နှံ့တကူလုံးစိတ်ရောကိုယ်ရောဟာတခါတည်းလည်းဟုတ်ကပေါ်ပန်းပြီးတော့မနေဘူးလားဗျာဒါပိဋိတံဘောရှင်ဘာပါလိမ့်မလဲဒီကြည့်လိုက်နှင်းသိမ်းရောင်ရဲဝမ်းလင်းမြောက်သည်ရုပ်ကောင်းရုပ်တန်ပြန့်နှံ့စေသည် ကိုယ်စိတ်ပို့လျက်ကြွတဲထင်သည်မြတ်တိတိမှတ်တိပုဇင်နိသိယောင်ရဲဝံလေးမြောက်သည်ရုပ်ကောင်းရုပ်တံပြန့်နှံ့စေသည်ကိုယ်စိတ်ပေါ်လျက်ကြွတဲ့ထင်သည် မြတ်ပေတိမှတ်တိဘုဇင်မီ ပြီးတော့ပိဋိတံဘုဇဉ်ဖြစ်နေတဲ့ယောဂီပုဂ္ဂိုလ်မှာမတ်စရာအာယုန်တွေများရှားစရာလိုသေးရဲ့လားမတ်စရာအာယုန်တွေလည်းဘာမှရှားစရာမလိုဘူးဒီမှာရှုမတ်စရာအာယုန်တွေကလည်းသူဟာသူ ပေါ်သူဟာသူပြောက်သူဟာသူပေါ်သူဟာသူပြောက်နေအဲလိုကိုရောစိတ်ရောဟာဒီကံနဲ့ပေါ့ကြွပြီးတော့ထင်နေတဲ့ယောဂီပုဂ္ဂိုလ်မှာအဲဒီကိုစိတ်ရဲ့ဆင်းရဲမှုတွေရောရှိသေးရဲ့လားဗျာကြောင်းကြပူပင်မှုဆိုတဲ့ဒုက္ခတွေရောရှိသေးရဲ့လားမကျွတ်မနိုင်လို့အမှတ်လွတ်သွားမှတွေကြောင်းကြဇေယျများလူသေးရလား ဘာမှကိုမလိုတော့ဘူးအဲ့ဒီမှာပိဋိဖြစ်ပြီဆိုမှတော့ပတ္တိတံဘောဇဉ်ရောတစ်ဆက်တည်းမဖြစ်ပေဘူးလားဗျာဒါကြောင့်မို့ကြောင်းကြပူရေးငြိမ်းအေးနေသည်ကြောင်းကြပူခြင်းနှိမ်နှင်းပေသည်လုံရှားမှုကင်းအေးခြင်းထင်သည် တတိမှတ်တိဘုဇင်မီကြောင်းကြပူရေးငြိမ်းနေသည်ကြောင်းကြပူခြင်းနှိမ်နှင်းပေသည်လှူရှားမှုကင်းအေးခြင်းထင်သည် ပတ္တတိမှတ်တိဘုဇင်မီ တိတံမောစဉ်ဖြစ်နေပြီဆိုတဲ့ယောဂီပုဂ္ဂိုလ်ဟာပတ္တိတံမောစဉ်ဘာမှကြောင်းကြမှုမရှိတော့ဘူး။ထိုင်ပြီးရှုမှတ်လိုက်တာတဏှာဤနနာဤသုံးနာဤကတော့တစ်ခါလှုပ်ရှားမှုကိုမရှိဘူး။ကိုယ်ရောစိတ်ရောဟာငြင်းပြီးတော့ခန္ဓာကိုယ်ကြီးတစ်ခုလုံးဟာပေါ်ပါကြွတဲ့နေသလိုနဲ့အဲလိုခံစားပြီးတော့နေရတာဒါပတ္တိတံမောစဉ်မှာပဲ။ဆရာဒီပတ္တိတံမောစဉ်ဖြစ်ပြီဆိုတဲ့အခါကာလကြတော့အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာတဲ့ပဲဆင်းရဲတဲ့ပဲဘယ်ဘက်မှကို စိတ်မညွတ်တော့ဘဲနဲ့ဥပေက္ခဖြစ်နိုင်ဥပပြုတ်နိုင်လာလိမ့်မယ်ဒါတော့စိတ်တည်ငြိမ်မှုတမာတိရလာပြီဆိုရင်ဆင်းရဲတဲ့ဝေဒနာပဲလည်းပဲစိတ်မညွတ်တော့ရှုလိုက်တယ်ရှုလိုက်တယ်ဟာဆင်းရဲတာရှုလို့ဖြစ်ပြီးပြပေါ်ပြီးပြောက်တယ်ချမ်းသာတဲ့ခံစားမှုတွေဖြစ်ပေါ်လာရင်လည်းတခါတည်းလွန်လွန်ကဲကဲဝမ်းမြောက်ပြီးတော့အမှတ်တွေပြက်နေထိအောင်ပြက်သူထိအောင်မဖြစ်တော့ဝမ်းသာရင်ဝမ်းသာတယ်ဝမ်းသာတယ်လို့ဆိုလိုက်ရင်အဲ့ဒီဝမ်းသာမှုလေးကလည်းဝမ်းသာပြီးတော့ပေါ်လာလိုက်ပြက်သွားလိုက်ပေါ်လာလိုက်ပြက်သွားလိုက်ပေါ်လာလိုက်ပြက်သွားလိုက်နဲ့ အဲဒီဝမ်းသာမှုချမ်းသာမှုလေးကလည်းပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြလိုက်တယ်အဲတော့ဘာတစ်ခုမှသူ့မှာအားစိုက်ပြီးတော့ရှုစရာမလိုဘူးအဲဝေဒနာတွေတက်လို့လေပြောင်းရရွှေ့ရတာမရှိတော့ဘူးပြင်ရပြုရတာမရှိတော့ဘူးဟိုသိပြီးတော့ချမ်းသာလုံးလို့လည်းပဲအမှတ်တွေလွတ်ပြီးတော့နေတာမျိုးမရှိတော့ဘူးအငြင်းအမြထားပြီးတော့ရှုနိုင်လာတယ်ဒါဥပ္ပက္ခတန်ဘောစဉ်ခေါ်တယ်။သာတန်ဘောစဉ်ပါလိမ့်မယ်။ ဘယ်ဘက်မှမပါဘူးပေါ်တဲ့အာယုန်လေးပေါ်မှာပဲကခနဲ့ကခနဲ့နဲ့ပေါ်လိုက်ပြောင်းလိုက်ပြီးလိုက်ပြောင်းလိုက် ပေါ်လိုက်ပြောင်းလိုက်ပြီးလိုက်ပြောင်းလိုက်ဒီသဘောပဲရှိတော့တယ်ဒါကြောင့်ဥပေက္ခာကညီမျှစေသည်ဆိုပြီးတော့ဒီမှာဆံပုံလေးရေးထားတယ်သိကြည့်ရဥပေက္ခာကညီမျှစေသည်တဖက်နိုင်ခြင်းပေခွင်းတတ်သည်လေဘဟုမြချိန်ကြနေသည် ဥပေက္ခမှတ်ကြဘုဇင်မီဥပေက္ခကညီမျှစေတဖက်လိုက်ချင်းပေခွင်းတတ်သည်ဥပေက္ခထားတယ်ဆိုတာပဲလိုက်မှုရှိသေးရဲ့လားဘသူဘောမှမရှိဘူးသားသမီးနှစ်ဦးရှိတဲ့ပုဂ္ဂိုလ်တွေသားပဲလည်းမလိုက်ဘူးသမီးပဲလည်းမလိုက်ဘူး အကြီးပဲလည်းမလိုက်ဘူးအငယ်ပဲလည်းမလိုက်ဘူးအလဲကောင်မြပဲအညီအမျှထားပြီးနေနိုင်တာကိုဒါဥပေက္ခလို့ပြောတာအခုဝိပဿနာတရားရှုပွားအားထုတ်တဲ့ပုဂ္ဂိုလ်များမှလည်းချမ်းသာတဲ့ပဲလည်းမလိုက်ဘူးဆင်းရဲတဲ့ပဲလည်းမလိုက်ဘူးဆင်းရဲလို့လို့မိမိကပြောင်းကျင်ပြင်းပြင်းရွှေ့ကျင်ပြင်းပြင်းထားကျင်တဲ့စိတ်တွေတိအောင်လည်းမဖြစ်တော့ချမ်းသာလုံးလို့ဝမ်းသာပီတိဖြစ်ပြီးတော့အမှတ်တွေလွတ်လောက်အောင်လည်းမဖြစ်တော့သူ့ဟာသူပေါ်လာတဲ့အာယုန်လေးရဲ့အဖြစ်ပြသဘောလေးကိုပဲရှုရင်းနဲ့ပဲအညီအမျှထားပြီးရှုနိုင်တာဒါကိုဥပေက္ခတံဘောရှင်လို့ခေါ်ရတာ ဥပေက္ခာကညီမျှစေသည်တဖက်လိုက်ခြင်းပေခွင်းတတ်သည်လေဘဟုမြချိန်ကြနေသည်ဥပေက္ခာမှတ်ကြဘုဇင်မီ စ္ဆာတန်ဖိုးစဉ်ဆိုတော့ဘုဇင်9ပါးပြည့်စုံသွားပြီဟုတ်တယ်မလားဒီတော့ဒီဘုဇင်9ပါးတရားတွေကိုဘုန်းကြီးတို့ယောဂီများကဘောနာပိဏာရှိမှနေရင်လည်းဒီဘုဇင်9ပါးတရားတွေပွားနေတာကြွားတဲ့လမ်းနဲ့ကြားတယ်လို့ရှိမှနေတယ်လည်းဘုဇင်9ပါးတရားတွေပွားနေတာထိုင်နေကြည့်ရလို့ရှုမှတ်နေတာလည်းဘုဇေ9ပါးရက်တယ်လို့ရှုမှတ်နေတာလည်းဘုဇေ9ပါးစားတာတောက်တာမျိုးတာစသည်ရှုမှတ်နေတာလည်းပဲဒီတရားတွေပွားနေတာပဲဒီဘုဇေ9ပါးတရားတွေပွားနေတာသို့တော်အပြည့်စုံ ပြည့်စုံမှာကတော့ဖြင့်သင်္ခါရုပ္ပခညာရောက်မှပြည့်စုံမယ်ဒီဘုနဲ့တရားတွေဒီတော့မိမိတို့အားထုတ်တဲ့အခါမှာတကယ်လို့ဘာဝနာစိတ်တွေရောနှိပ်နေတဲ့အခါမျိုးမှာဆိုရင်ဝရိယအစရှိတဲ့ဘုဇင်တရားတွေပွားဝရိယပီတိဓမ္မဝိဇယဒီဘုဇင်တွေပွားတကယ်လို့မိမိရဲ့စိတ်တွေကတက်ကြွပြီးပြန့်လွင့်နေတယ်ဆိုရင်ဥပေက္ခတံဘောဇင်အစရှိတဲ့သမာဓိပတ္တိတံဘောဇင်တွေပွားဒီလိုသိလျော်တယ်လို့မိမိတို့ကဘုဇင်တရားတွေပွားသွားရင် တရားဝရိယတတိတမာတိပညာဆိုတဲ့ဒီအိန္ဒြေတရားတွေဟာကွဲပြားသွားမလားညီညွတ်လာမလားအိန္ဒြေတွေညီညွတ်လာတာနဲ့မြဝိပဿနာဉာဏ်တွေကရောထက်မလားတုံးမလားဉာဏ်တွေထက်မြင့်လာတာနဲ့မြအာထုတ်နေသေးဖြစ်တဲ့တရားတွေကချိုးယုံမှလားတိုးတက်မှလားဒီတော့ဝိပဿနာတရားတွေအရှင်းရှင်းတိုးတက်လာလို့ဉာဏ်အားဖြင့်ရင့်ကျက်ပြည့်စုံပြီဆိုရင်နောက်ဆုံးပြည့်မှုပြည့်မှုတွေပြည့်စဲသွားတဲ့ဉာဏ်တတ်နိဗ္ဗာန်ကိုယ်တိုင်နဲ့ဆက်ရောက်မျက်မှောက်ပြုမတွေ့နိုင်ဘူးလားဗျာ ဒါကြောင့်ဒီဘုရင်တရားတွေကိုလျှော်တယ်လို့ပွားသွားရမယ်ဟုတ်တယ်မလားတက်ကြွနေတဲ့အခါမှာပြင့်လျော်တယ်လို့တက်ကြွတဲ့အခါပွားရမယ်ဘုရင်တရားတွေပွားတကယ်လို့စိတ်သက်တည်ရောနေနေတဲ့အခါမှာဆိုရင်ရောနေတဲ့ဘုရင်တရားတွေပွားဒီလိုပွားများသွားရင်အဲ့ဒီပုဂ္ဂိုလ်ဟာတရားဝရိယသတိသမารိပညာအိန္ဒိတွေညင်ညွတ်ပြီးတော့တရားတွေတိုးတက်မယ်ခေတီဆောင်ဖို့လေးဆိုဆိုပြီးဒီနေ့တရားသိညာစုတင့်တော်လျှောက်ပံဝဇင်မြတ် မပြတ်ပွားရမည်တင့်တော်လျောက်ပံဟုတ်စဉ်မြတ်မပြတ်ပွားရမည် တတသဘုဇင်္ဂနိသနုပဝတနာတာယတထတုယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရ၌ဘုဇင်္ဂနိသနုပဝတနာတာယတတိတံဘောဇင်စတဲ့ဘောဇင်တရားတို့ကိုလျောစွာဖြစ်စေခြင်းပွားစေခြင်းဖြင့်လည်းပဲသမ္ပါတိတိဝိပဿနာဉာဏ်ဤထက်မြက်ကပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏ ဣတိဤသို့အဝေါ်စာကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်းဒီဣနာယသတိယပညာ